မောဒတာဘဝဒေါရတောသမ္မာသမ္ဗုဒ္ဓတာမောဒတာဘဝဒေါရတောသမ္မာသမ္ဗုဒ္ဓတာမောဒတာဘဝဒေါရတောသမ္မာသမ္ဗုဒ္ဓတာအဘိဓမ္မပိဒကဓမ္မပစ္စနိယဒုက္ခတိကပဋ္ဌာနာပါဠိမောဒတာဝဒေါရတောသမ္မာသမ္ဗုဒ္ဓတာမောဒတာဘဝဒေါရတောသမ္မာသမ္ဗုဒ္ဓတာ နမောတသဗ္ဗဝါတော်ရတော်သမ္မာသမ္ဗုဒ္ဓတဟေတုတုကကုသလတိကရိဇာတိဝါဒပစ္စယသုက္ခဟေတုနာဟေတုံနာကုသလဓမ္မံပိဇာနာဟေတုနာကုလောဓမ္မဥပ္ပဇတိဟေတုပစ္စယနာဟေတုံအကုသလမြောက်တံဧကံခန္ဓံပိဇာတယောခန္ဓာစိတ်ဓာသမုဋ္ဌာနိသရူပံ

နာကုသလနာမံဒေသနာနာဧတုနာကုသလောဓမ္မောဥပိသတိဧတုဝိဇယနာနာဧတုနာကုသလနာမံဒေသနာဧတုနာကုသလောဓမ္မောဥပိသတိဟေတုဝိဇယနာနာဧတုနာကုသလနာမံဒေသနာဧတုနာကုလောဇာနာ နာဟေတုနာကုလောဇာဓမ္မဥပ္ပဇာတိဟေတုပစ္စယ နာဟေတုံနာကုသလင်္ဇာနာနာဟေတုံနာကုသလင်္ဇာဓမ္မံဒိဋ္ဌာနာဟေတုနာကုလောဓမ္မောဝိဇ္ဇတိဟေတုပိစေယနာဟေတုံနာကုသလင်္ဇာနာနာဟေတုံနာကုသလင်္ဇာဓမ္မံဒိဋ္ဌာနာနာဟေတုနာကုသလောဓမ္မောဝိဇ္ဇတိဟေတုပိစေယနာဟေတုံနာကုသလင်္ဇာ

ဟေတုအာရမဏနာနာဟေတုနာကုသလောဓမ္မောနာနာဟေတုသာနာကုသလသာဓမ္မတာဟေတုပိစေနာပိစယောနာနာဟေတုနာကုသလောဓမ္မောနာဟေတုသာနာကုသလသာဓမ္မတာဟေတုပိစေနာပိစယောနာနာဟေတုနာကုသလောဓမ္မောနာဟေတုသာနာကုသလသာဇာနာနာဟေတုသာနာကုသလသာဇာဓမ္မတာဟေတုပိစေနာပိစယော နာဟေတုနာကုသလောဓမ္မောနာဟေတုဒ္ဒနာကုသလတာဓမ္မတာအာရမဏပစ္စေနာပစ္စယောတံခိတံဟေတုယာတိနိအာရမေနဝဗေယလာ အာဝိကတေနဝပညာဝရံဧဝံဝိဒာရိတပံနာဟေတုံနာအကုသလံဓမ္မံဒေသနာဟေတုနာအကုသလောဓမ္မောဝိဇတိဟေတုပစ္စယနာဟေတုံ ကုသလံမြောက်တာရေကံကဏံဒိဋ္ဌာတယောကန္တာစိတ်ဓာတ်သမုဋ္ဌာနင်သရူပံပေယလာတွေခန္နေပေယလာနာဟေဒုံနာကုသလံဓမ္မံဒိဋ္ဌာနာနာဟေတုနာအကုသလောဓမ္မောဥပိသတိဟေတုပိစေယနာဟေတုကုသလေဗျာဂတိခန္နေပဋိစ္စာဟေတုနာဟေတုံနာအကုသလံဓမ္မံပဋိစ္စာနာဟေတု နာကုသလောဇာနာအာနာဟေတုနာကုသလောဇာဓမ္မဥပ္ပဇံတိဧတုပစ္စယနာနာဟေတုနာကုသလနာမံဒိဇာနာ နာဟေတုနာကုသလောဓမ္မဥပ္ပဇတိဟေတုပစ္စယနာနာဟေတုနာအကုသလဓမ္မံဒိဇာနာဟေတုနာကုသလောဓမ္မဥပ္ပဇတိဟေတုပစ္စယနာနာဟေတုနာအကုသလဓမ္မံဒိဇာနာ နာဧဒုနာအကုသလောဇာနာနာဧဒုနာအကုသလောဇာဓမ္မဥပိ္ပဇာတိဧတုပစ္စယနာဟေဒုံနာကုသလင်္ဇာနာနာဟေဒုံနာအကုသလင်္ဇာဓမ္မံပဋိဇာနာဟေဒုနာကုသလောဓမ္မောပိသတိဟေတုပိစယနာဟေဒုံနာကုသလင်္ဇာနာနာဟေဒုံနာ အကုသလင်္ဇာဓမ္မံပဋိဇာ နာနာဟေတုနာကုသလောဓမ္မဥပိသတိဟေတုပိစယနာဟေတုံနာအကုသလင်္စာနာနာဟေတုံနာကုသလင်္စာဓမ္မံဒိဋ္ဌာနာဟေတုနာကုသလောဇာနာနာဟိတုနာအကုသလောဇာဓမ္မာဥပ္ပဇာတိအတုပစ္စယသံခိတံဟိတုယာနဝပေယလာအဝိကတေနဝသဗ္ဗဒါနဝနာဟိတုံနာဗျာဒနာမံဒိသနာဟိတု နာဗျာတောဓမ္မောပိသတိဧတုပိစေယကုသလာကုသလနာဟေတုံဧကံကဏံဒိဋ္ဌာတယောကံနာတယောကံနေဒိဋ္ဌာဧကောခန္တောပိယလာနာဟေတုံနာဗျာတနာမံဒိဋ္ဌာနာနာဟေတုနာဗျာတောဓမ္မောပိသတိဧတုပိစေယနာဟေတုံနာဗျာတနာမံဒိဋ္ဌာနာဟေတုနာဗျာတောဇာနာနာဟေတုနာဗျာတောဇာဓမ္မာ ဥပိ္ပဇံတိဟေတုပိစေအာနာအာနာဟေတုံနာဗျာဒံဓမ္မံတိစ္ဆာနာနာဟေတုနာဗျာဒောဓမ္မဥပိ္ပဇတိဟေတုပိစေအာတိနိနာဟေတုံနာဗျာဒံဇာနာနာဟေတုံနာဗျာဒံဇာဓမ္မံတိစ္ဆာနာဟေတုနာဗျာဒောဓမ္မဥပိ္ပဇတိဟေတုပိစေအာနာဟေတုံနာဗျာဒံဇာနာနာဟေတုံနာဗျာဒံဇာဓမ္မံတိစ္ဆာ ဒါနာဟိတုနာဗျာတောဓမ္မောဥပိသတိဧတုပိစယဒါဟိတုံနာဗျာတင်သာဒါနာဟိတုံနာဗျာတင်သာဓမ္မံဒိဋ္ဌာဒါဟိတုနာဗျာတောဇာနာနာဟိတုနာဗျာတောဇာဓမ္မာဥပိသန္တိဟိတုပိစယတံခိတံဟေတုယာနဝပေဟလာအဝိတေနဝသဗ္ဗဒါနဝဟေတုနုကဝရဏတိကာ နာဟိတုံနာဒုက္ခာယဝရဏာယသံယုတ်တနာမောင်ဒိဋ္ဌာနာဟိတုနာဒုက္ခာယဝရဏာယသံယုတ်တော်ဓမ္မောပိစတိအတုပိစယနာဟိတုံနာဒုက္ခာယဝရဏာယသံယုတ်တဓမ္မံဒိဋ္ဌာဒါနာဟိတုနာဒုက္ခာယဝရဏာယသံယုတ်တော်ဓမ္မောပိစတိအတုပိစယသံခိတံဟိတုယာနဝသဗ္ဗထာနဝနာဟိတုံနာဒုက္ခာယဝရဏာယသံယုတ်တဓမ္မံဒိဋ္ဌာနာဟိတု ဓာတုခာယဝရဏယသံယုတ်တော်ဓမ္မောပိစတိအတုပစ္စယသံခိတံဟိတုယာနဝသဗ္ဗရာနဝသာယေတုံနာဒုက္ခမသုခာယဝရဏယသံပြုတ်တံဓမ္မံပဋိစ္ဆာနာယေတု နာဒုက္ခမသုခာယဝရဏယသံယုတ်တော်ဓမ္မောပိစတိအတုပစ္စယသံခိတံဟေတုယာနဝသဗ္ဗဒါနဝဟေတုဒုက္ခဝိဘာကတိကာနိ နာဟိတုံနာဝိပါကံဓမ္မပဋိစ္စာပေအလာနာဟိတုံနာဝိပါကဓမ္မဓမ္မပဋိစ္စာပေအလာနာဟိတုံနာနေဝဝိပါကနာဝိပါကဓမ္မဓမ္မပဋိစ္စာပေအလာနာဟိတုံနာဥပါရိဏုပါရဏိယံဓမ္မပဋိစ္စာပေအလာနာဟိတုံနာအနုပါရိဏုပါရဏိယံဓမ္မပဋိစ္စာပေအလာနာဟိတုံနာနုပါရိဏအနုပါရဏိယံဓမ္မပဋိစ္စာပေအလာနာ ဒါဟေတုံနာတံကိလေသာတံကိလေသိခန္ဓာမံဒိဋ္ဌပိယလာဒါဟေတုံနာတံကိလေသာအတအတံကိလေသာတံကိလေသိခန္ဓာမံဒိဋ္ဌပိယလာဒါဟေတုံနာအတံကိလေသာအတံကိတိသိခန္ဓာမံဒိဋ္ဌပိယလာနာဟေတုံနာသဝိတကသဝိဇာရံဓမ္မံဒိဋ္ဌပိယလာနာဟေတုံနာဝိတကဝိဇာရမတ္တဓမ္မံဒိဋ္ဌပိယလာနာဟေတုံနာအဝိတက အဝိဇာရံဓမ္မံဒိဋ္ဌာပိယလာ နာဟေတုံနာပိတိတတံဓမ္မံဒိဋ္ဌာပိယလာနာဟေတုံနာဒုက္ခသံတံဓမ္မံဒိဋ္ဌာပိယလာနာဟေတုံနာဥပခာသံတံဓမ္မံဒိဋ္ဌာပိယလာနာဟေတုံနာဒတနေနာပါဒဗံဓမ္မံဒိဋ္ဌာပိယလာနာဟေတုံနာဘာဝနာယပါဒဗံဓမ္မံဒိဋ္ဌာပိယလာနာဟေတုံနာနေဝဒသနေနာနာဘာဝနာယပါဒဗံဓမ္မံဒိဋ္ဌာပိယလာ နာဟေတုံ နာဒသနေနာဘာဒဘာဟေတုကန္တမံဒိဋ္ဌာပိယလာနာဟေတုံ နာဘာဝနာယဘာဒဘာဟေတုကန္တမံဒိဋ္ဌာပိယလာနာဟေတုံနာနေဝဒသနေနာနာဘာဝနာယဘာဒဘာဟေတုကံဓမ္မံဒိဋ္ဌာပိယလာဟေတုတုကအာဇယကာမိတိကာတိနာဟေတုံနာအာဇယကာမိဓမ္မံဒိဋ္ဌာပိယလာနာဟေတုံနာအာဘာဇယကာမိဓမ္မံဒိဋ္ဌာပိယလာ ဓာယေတုံဓာဒေဝနာဟိဒုံနာနေဝအာဇယကမိန္ဒနာပါဇယကမိန္ဒမံဒိသာပေယလာနာဟိဒုံနာတိခန္ဓမံဒိသာပေယလာနာဟိဒုံနာအတိခန္ဓမံဒိသာပေယလာနာဟိဒုံနာနေဝတိခနာတိခန္ဓမံဒိသာပေယလာ နာဟေတုံနာပရိဒန္တမံဒိသပေယလာနာဟေတုံနာမေဒန္တမံဒိသပေယလာနာဟေတုံနာပမနန္တမံဒိသပေယလာနာဟေတုံနာပရိဒါရဏန္တမံဒိသပေယလာနာဟေတုံနာမေဒါရဏန္တမံဒိသပေယလာနာဟေတုံနာပမနာရဏန္တမံဒိသပေယလာနာဟေတုံနာဟိနန္တမံဒိသပေယလာနာဟေတုံနာမေဇိမံဒိသပေယလာ ဓမ္မပတိစ္ဆာပေယလာနာဟိတုံနာပဏိတံဓမ္မပတိစ္ဆာပေယလာနာဟိတုံနာမိစ္ဆာဒါနိတံဓမ္မပတိစ္ဆာပေယလာနာဟိတုံနာသမ္မာဒါနိတံဓမ္မပတိစ္ဆာပေယလာနာဟိတုံနာအာနိတံဓမ္မပတိစ္ဆာပေယလာနာဟိဒုံနာမေကာရဏံဓမ္မံဒိဋ္ဌာပေယလာနာဟိဒုံနာမေကာဟိတုကံဓမ္မံဒိဋ္ဌာပေယလာနာဟိဒုံနာမေကာတိပတိဓမ္မံဒိဋ္ဌာပေယလာ နာဟေတုံနာနုပ္ပန္နံဓမ္မံဒိသပေယလာနာဟေတုံနာဥပ္ပါဒိဓမ္မံဒိသပေယလာနာဟေတုံနာတိတံဓမ္မံဒိသပေယလာနာဟေတုံနာအနာဂတအနာဂတံနာဟေတုံနာနာတံဓမ္မံဒိသပေယလာနာဟေတုံနာအတိဒါရမဏဓမ္မံဒိသပေယလာနာဟေတုံနာနာဒါရမဏဓမ္မံဒိသပေယလာနာဟေတုံနာပိစုံပါဏာရမဏဓမ္မံဒိသပေယလာနာဟေတုံနာ နာယေဇဒံဓမ္မံဒိသပေယလာ နာဟေတုံနာပိဒာဓမ္မံဒိသပေယလာ နာဟေတုံနာယေဇဒါရဏံဓမ္မံဒိသပေယလာနာဟေတုံနာပိဒာရဏံဓမ္မံဒိသပေယလာဟေတုတုအာသာနိဒသနာတိကပရိစ္ဆာတိဝါရပစ္စယသုက္ခဟေတုနာယေတုံနာသာနိဒသနာသပ္ပရိကနာမံဒိသနာယေတုနာသာနိဒသနာသပ္ပရိကောဓမ္မောဥပ္ပစ္စတိဟေတုပစ္စယ နာဟေတုံနာသနိရသနာသပရိခန္ဓာမံတေသနာနာဟေတုနာသနိရသနာသပရိကောဓမ္မောဥပ္ပစ္စတိဧတုပစ္စယနာဟေတုံနာသနိရသနာသပရိကံဓမ္မံတေသနာဟေတုနာသနိရသနာသပရိကောဇာနာနာဟေတုနာသနိရသနာသပရိကောဇာဓမ္မာဥပ္ပစ္စံတိဟေတုပစ္စယနာနာဟေတုံ နာတာနိရသနာသဗ္ဗရိကံဓမ္မံဒိသနာနာဟေတုနာတာနိရသနာသဗ္ဗတိကောဓမ္မောဥပ္ပစ္စတိအတုပစ္စယနာနာဟေတုံနာတာနိရသနာသဗ္ဗရိကံဓမ္မံဒိသနာဟေတုနာတာနိရသနာသဗ္ဗတိကောဓမ္မောဥပ္ပစ္စတိအတုပစ္စယနာနာဟေတုံနာတာနိရသနာသဗ္ဗရိကံဓမ္မံဒိသနာဟေတုနာတာနိရသနာသဗ္ဗတိကော သာ ဒါနာဟေတုနာသာနိရသနာသဗ္ဗတိကောဇာဓမ္မဥပ္ပိသံတိဧတုပစ္စယနာဟေတုနာသာနိရသနာသဗ္ဗတိကံဇာဒါနာဟေတုနာသာနိရသနာသဗ္ဗတိကံဇာဓမ္မံဒိဋ္ဌာနာဟေတုနာသာနိဒသနာတပ္တိကောဓမ္မောဝိသတိအတုပိစေယနာဟေတုံနာသာနိဒသနာတပ္တိကံသာနာနာဟေတုံနာသာနိဒသနာတပ္တိကံသာဓမ္မံဒိဋ္ဌာ နာနာဧတုနာသာတိရသနာသဗ္ဗတိကောဓမ္မောဥပ္ပဇ္တိဧတုပိစယနာဟေတုံနာသာနိဒသနာသဗ္ဗတိကံသာနာနာဟေတုံနာသာနိဒသနာသဗ္ဗတိကံသာဓမ္မံပတိစာနာဟေတုနာသာနိဒသနာသဗ္ဗတိဟောဇာနာနာဟေတုနာသာနိဒသနာသဗ္ဗတိဟောဇာနာမဥပ္ပဇာနိဒုပိစယသံခိတံဟေတုယာနဝပေယလာအဝိကတိနဝသဗ္ဗဓနဝ နာဟေတုံနာသအာနိဒသနာသပတိကနာမံဒိသနာဟေတုနာအာနိဒသနာသပတိကောဓမ္မောပိစတိဧတုပိစယနာဟေတုံနာအာနိဒသနာသပတိကံဓမ္မံဒိသနာနာဟေတုနာအာနိဒသနာသပတိကောဓမ္မောပိစတိဧတုပိစယနာဟေတုံနာနိဒသနာသပတိကံဓမ္မံဒိသနာဟေတုနာအာနိဒသနာသပတိယောသာ ဒါနာဟိတုနာနိဒနာသဗ္ဗိဝါစာဓမ္မဥပိသန္တိတုပိစယနာနာဟိတုနာအာနိဒနာသဗ္ဗိကံဓမ္မံဒိသနာနာဟိတုနာအာနိဒနာသဗ္ဗိကောဓမ္မောပိသတိအတုပိစယနာနာဟိတုနာအာနိဒနာသဗ္ဗိကံဓမ္မံဒိသနာဟိတုနာအာနိဒနာသဗ္ဗိကောဓမ္မောဝိသတိအတုပိစယနာနာဟိတုနာ နာအာနိဒသနာသဗ္ဗရိကံဓမ္မံဒိသနာဟေတုနာအာနိဒသနာသဗ္ဗရိကောနာအာနိဒသနာသဗ္ဗရိကောဇာနာနာဟေတုနာအာနိဒသနာသဗ္ဗရိကောဇာဓမ္မာဥပ္ပိဇာတိဟေတုပစ္စယနာဟေတုနာအာနိဒသနာသဗ္ဗရိကံဇာနာနာဟေတုနာအာနိဒသနာသဗ္ဗရိကံဇာဓမ္မံဒိသနာဟေတုနာအာနိဒသနာသဗ္ဗရိကောဓမ္မောဝိဇ္ဇတိဟေတုပစ္စယနာဟေတုနာ နာနိဒသနာသဗ္ဗတိကံသာနာနာဟိတုံနာနိဒသနာသဗ္ဗတိကံသာဓမ္မံဒိသနာနာဟိတုနာနိဒသနာသဗ္ဗတိကောဓမ္မောဝိဇ္ဇတိအတုပိစယနာဟိတုံနာနိဒသနာသဗ္ဗတိကံသာနာနာဟိတုံနာနိဒသနာသဗ္ဗတိကံသာဓမ္မံဒိသနာဟိတုနာအနိဒသနာသဗ္ဗတိကောသာနာနာဟိတုနာနိဒသနာသဗ္ဗတိကောသာဓမ္မောဝိဇ္ဇတိဟိတုပိစယသံခိတံ ဟိတုယာနဝပေယလာအဝိကနေနဝသာဇာတဝါရိပိပေယလာသံပြုတ်တာဝါရိပိသဗ္ဗတာဝိထာရောဟိတုအာရမဏနာနာဟိတုနာနိဒသနာတပ္တိကောဓမ္မနာနာဟိတုတ္တအနာအနိဒသနာတပ္တိကတာဓမ္မတာဟိတုပစ္စေနာပစ္စေယောနာ နာဟိတုနာနိဒသနာတပ္တိကောဓမ္မော နာဟိတုဒါနာအနိဒသနာသပတိကသာရမသာဟိတုပစ္စေနာပစ္စယောနာနာဟိတုနာအနိဒသနာသပတိကောဓမ္မောနာဟိတုဒါနာအာနိဒသနာသပတိကသာသနာနာဟိတုဒါနာအာနိဒသနာသပတိကသာသနာမတာဟေတုပစ္စေနာပစ္စယောနာဟိတုနာအနိဒသနာသပတိကောဓမ္မောနာဟိတုဒါနာ နာ အာနိရသနာသဗ္ဗိကသာရမတအာရမဏပိစေနာပိစယောတံခိတံဟေတုယာတိနိအာရမဏေနဝပေယလာဥပနိဒေနဝပုရိသာတိပစ္ဆာသာတိတိနိအာဒေဝနေနဝကာမေတိနိဝိပါကေနဝအာရိတိနိဣန္ဒြိယေနဝဇာနေတိနိမေဂေတံပြုတ်တေနဝဝိပြုတ်တေပံဇပေယလာအဝိတေနဝပညာဝရံဧဝံဝိထာရိတဗံနာဟိတုံနာအာနိရတနာ အပ္တိကံ ဓမ္မံဒိသနာဟေတုနာနိရသနာ အပိကောဓမ္မောပိစတိဧတုပိစယတံခိတံဟေတုယာဧကံသဘာဒဝိဒါရောတဟေတုကဒုက္ခကုသလတေကနာတဟေတုကံနာကုသလနာမံဒိသနာတဟေတုခောနာကုလောဓမ္မောပိစတိဟေတုပိစယဝိဇိကိစ္ဆာတကတံဥဒိသသကတံမောဟံမဒိသစိတ်တသမုဒ္ဒနံရူပံဧကမဘုဒ္ဓံမဒိသတယောမဘုဒ္ဓပေယလာ ဒွေမာဘူးတေမေယာလာနာတာဟိတုကနာကုတလနာမံပရိသာနာဟိတုကောနာကုလောဓမ္မောဝိသတိအတုပစ္စယဝိသိကိသာသကတံဩဒိသာသကတံမောဟံပရိသာအာမြုတ်တကခန္ဓာပရိသနေကရေဝထုံပရိသာတာဟိတုကခန္ဓာနာသာဟိတုကနာကုသလံဓမ္မံပရိသနာသာဟိတုကောနာကုလောဇာနာအာဟိတုကော နာကုလောဇာဓမ္မဥပိသန္တိအတုပိစေယနာအာဟိတုကနာကုသလနာမံဒိဋ္ဌာနာအာဟိတုကောနာကုနာကုသလောဓမ္မောဥပိသတိအတုပိစေယအတိနိနာသဟိတုကံနာကုသလင်္ဇာနာအာဟိတုကံနာကုသလင်္ဇာဓမ္မံဒိဋ္ဌာနာသဟိတုကောနာကုလောဓမ္မောဥပိသတိအတုပိစေယဒီနိတံခိတံဟိတုယာနဝ နာသာယတုကနာအကုသလံဓမ္မံဒိသနာသာယတုကောနာအကုသလောဓမ္မောပိစတိဟေတုပိစယတိနိနာဟိတုကနာကုသလံဓမ္မံဒိသနာဟိတုကော နာကုသလောဓမ္မောပိစတိဟေတုပိစယတိနိနာသာဟိတုကနာကုသလံသာနာဟိတုကနာကုသလံသာဓမ္မံဒိသနာသာဟိတုကောနာကုသလောဓမ္မောပိစတိဟေတုပိစယတိနိတံခိတံဟိတုယာနဝါ နာသာဟိတုကာနာဗျာဒနာမံသစ္စာနာဟိတုကောနာဗျာဒောဓမ္မောပိစတိဟိတုပိစေယနာဟိတုကာနာဗျာဒနာမံသစ္စာနာဟိတုကောနာဗျာဒောဓမ္မောပိစတိဟိတုပိစေယနာသာဟိတုကာနာဗျာဒင်္ဇာနာဟိတုကာနာဗျာဒင်္ဇာဓမ္မံသစ္စာနာအဟိတုကောနာဗျာဒောဓမ္မောပိစတိဟိတုပိစေယတံခိတံဟိတုယာတိနိဟိတုတံပြုဒ္ဓဒုက္ခံ သာဟေဒုက္ခဒုက္ခတတိတံဟေတုသာဟေဒုက္ခဒုက္ခကုသလတေကနာဟေတုံစေဝါနာဟိတုကဇာနာကုသလံဓမ္မံတေဇာနာဟိတုဇေဝနာအဟိတုဘောဇာနာကုသလောဇာဓမ္မောဝိဇတိတုဝိဇေယနာဟိတုံဇေဝနာအဟိတုကဇာနာကုသလံဓမ္မံတေဇာနာဟိတုဘောဇေဝနာနာဇာဟိတုနာကုသလောဓမ္မောဝိဇတိတုဝိဇေယနာဟိတုံဇေဝနာ နာဟိတုကံသာနာကုသလနာမံပရိသနာဟိတုဇေဝနာအာဟိတုကောသာနာကုလောသာနာဟိတုကောဇေဝနာနာဇာဟိတုနာကုလောသာဓမ္မဝိဇန္တိဟိတုပစ္စယနာအာဟိတုကံဇေဝနာနာဇာဟိတုနာကုသလနာမံပရိသနာဟိတုကောဇေဝနာနာဇာဟိတုနာကုလောဓမ္မောပစ္စတိဟိတုပစ္စယတိနိ နာဟိတုံဇေဝနာဟိတုကံသာနာကုသလင်သာနာအာဟိတုကံဇေဝနာနာဇာဟိတုံနာကုသလင်သာနာမံဒေဇာနာဟိတုဇေဝနာအာဟိတုဘောဇာနာကုသလောဓမ္မောဝိဇတိတုဝိဇယတိနိတံခိတံဟိတုယာနဝနာဟိတုံဇေဝနာဟိတုကံသာနာအာကုသလံဓမ္မံဒေဇာနာဟိတုဇေဝနာဟိတုကောဇာနာကုသလောဓမ္မောဝိဇတိဟိတုပစ္စယတံခိတံဟိတုယာနဝ နာဟေတုံဇေဝနာဟေတုကံဇာနာဗျာဒနာမပရိဇာနာဟေတုဇေဝနာဟေတုကောဇာနာဗျာဒောဓမ္မောဥပ္ပိသတိဟေတုပိစေယသံခိတံဟေတုယာနဝဟေတုဟေတုသံမြုဒ္ဓဒုက္ခံဟေတုသာဟေတုကဒုက္ခတတိတံနာဟေတုသာဟေတုကဒုက္ခကုသလတိကနာဟေတုနာသာဟေတုကနာကုသလံဓမ္မံနေသာနာဟေတုနာသာဟေတုကော ဒါကုသလောဓမ္မောဥပ္ပိသတိဟေတုပိစေယသံခိတံဟေတုယာနဝနာဟေတုနာသာဟေတုခန္ဓာကုသလနာမံဒေသနာဟေတုနာသာဟေတုကောနာကုသလောဓမ္မောဥပ္ပိသတိဟေတုပိစေယသံခိတံဟေတုယာနဝနာဟေတုနာဟေတုခန္ဓာဗျာဒါနာမံဒေသနာဟေတုနာဟေတုကောနာဗျာတောဓမ္မောဥပ္ပိသတိဟေတုပိစေယဧကပညာမေဝဧတေန ဥပါယေနာကုသလာကုသလာဒုက္ခံကုသလာတိကာမေဝဣထဝတ္တတိဇူလန္တရာဒုက္ခကုသလာတိကာနာအပိစေယနာကုသလနာမံဒိသပေယလာသဗ္ဗထဧကံနာအသင်္တံနာကုသလံဓမ္မံဒိသပေယလာနာသာနိတတရနာကုသလံဓမ္မံဒိသ နာသပရိခန္ဓာကုသလနာမံပဋိစ္ဆာပေယလာနာပရိခန္ဓာကုသလနာမံပဋိစ္ဆာနာရူပိဏကုသလနာမံပဋိစ္ဆာပေယလာနာရူပိဏကုသလနာမံပဋိစ္ဆာနာလောကိယနာကုသလနာမံပဋိစ္ဆာပေယလာနာလောကုတ္တရံနာကုသလနာမံပဋိစ္ဆာနာဂေနစီဝိညေယနာကုသလနာမံပဋိစ္ဆာပေယလာနာ နာဂေနစီဝိညေယနာကုသလံဓမ္မံပဋိစ္ဆာအာသဝကောစကာကုသလတိကာ နာအာသဝေနာကုသလနာမံဒိဋ္ဌာပေယလာနာနောအာသဝေနာကုသလနာမံဒိဋ္ဌာနာအာသာသွေနာကုသလနာမံဒိဋ္ဌာပေယလာနာအနာသဝေနာနာအနာသဝေကုသလနာမံဒိဋ္ဌာနာအာသဝသံပြုတ်တံနာကုသလနာမံဒိဋ္ဌာပေယလာနာအာသဝိပြုတ်တံနာကုသလနာမံဒိဋ္ဌာနာအာသဝေစေဝနာနာသဝေသာနာကုသလနာမံဒိဋ္ဌာပေယလာနာအနာသဝေစေဝနာနောသာအာသဝေ နာကုသလံဓမ္မံဒိဋ္ဌာနာအာသွင်ဇေဝနာအာသွဝိပြုတ်တင်သာနာကုသလံဓမ္မံဒိဋ္ဌပိယလာနာအာသွဝိပြုတ်တင်ဇေဝနာနောဇာအာသဝေနာကုသလံဓမ္မံဒိဋ္ဌာအာသဝဝိပြုတ်တံနာ သာသွင်နာကုသလံဓမ္မံဒိဋ္ဌာပိယလာအာသဝဝိပြုတ်တံနာနာသဝေနာကုသလံဓမ္မံဒိဋ္ဌာသာကောဇကာကုသလတေကာနောတင်ညောဇနနာကုသလံဓမ္မံဒိဋ္ဌာပိယလာ နာနောသင်္သောသနာနာကုသလနာမမတိစ္ဆာနောကံနာနာကုသလနာမမတိစ္ဆာဘေယလာနောဩကံဘေယလာ နောယောကံဘေယလာ နောနိဝရဏံနောပရမသန္နာကုသလနာမမတိစ္ဆာမဟန္တရာတုကကုသလတိကာနာသာရမဏနာကုသလနာမမတိစ္ဆာဘေယလာနာအနာရမဏနာကုသလနာမမတိစ္ဆာနာစိတ်တံနာကုသလနာမမတိစ္ဆာဘေယလာနာနောစိတ်တံနာကုသလနာမမတိစ္ဆာ နာစေရတိကံနာကုသလဓမ္မံဒိသာသံခိတံနာစိတ်တာသံပြုတ်တံနာကုသလဓမ္မံဒိသာသံခိတံနာစိတ်တာသံသတ္တနာကုသလဓမ္မံဒိသာနောစိတ်တာသမုဋ္ဌာနံနာကုသလဓမ္မံဒိသာနောစိတ်တာသာဘုံနာကုသလဓမ္မံဒိသာနောစိတ်တာနုပရိဝတ္တိနာကုသလဓမ္မံဒိသာပေယလာ နောစိတ်တာသံသတ္တသမုဋ္ဌာနံနာကုသလဓမ္မံဒိသာပေယလာနောစိတ်တာသံသတ္တသမုဋ္ဌာနာသဟဘုံ နာကုသလနာမမတိစာပေအလာနောစိတ်တာတံသတ္တသမုဋ္ဌာနာနုပရိဝတိနာကုသလနာမမတိစာနာယဇတိကနာကုသလနာမမတိစာပေအလာနာပါဟိတာနာကုသလဓမ္မမတိစာနာဥပါရာနာကုသလဓမ္မမတိစာနာဥပါရိဏနာကုသလဓမ္မမတိစာဥပါရဏကောက်စကကုသလတိကနောဥပါရဏနာကုသလနာမမတိစာကိလေသာကောက်စကကုသလတိကနောကိလေသာ နာကုသလဓမ္မမတိစာပေအလာ နာနောကိလေသံနာကုသလနာမံဒိသနာတံကိလေတိကံနာကုသလနာမံဒိသပေယလာနာအတံကိလေတိကံနာကုသလနာမံဒိသနာတံကိလေထံနာကုသလနာမံဒိသပေယလာနာအတံကိလေထံနာကုသလနာမံဒိသနာကိလေသာတံပြုတ်တံနာကုသလနာမံဒိသပေယလာနာကိလေသာဝိပြုတ်တံနာကုသလနာမံဒိသနာကိလေသင်္စေဝနာအတံကိလေတိကံသာ နာကုသလံဓမ္မံဒိသပေဟာလာနာတံကိလေတိကံဇေဝနာနောဇာကိလေတံနာကုသလံဓမ္မံဒိသနာကိလေတံဇေဝနာတံကိလေတံသာနာကုသလံဓမ္မံဒိသပေဟာလာနာအာတံကိလေတံဇေဝနာနောဇာကိလေတံနာကုသလံဓမ္မံဒိသပေဟာလာနာကိလေတံဇေဝနာကိလေတဝိပယုတ်တံသာ နာကုသလနာမမဒိသပေယလာနာကိလေသာဝိပြုတ်တင်စေဝါနာနောဇကိလေသာနာကုသလနာမမဒိသပေယလာသဘာဒနဝဝိပါကနာတိကိလေသာဝိပယုတ်တံနာတံကိလေတိကနာကုသလနာမမဒိသပေယလာကိလေသာဝိပယုတ်တံနာတံကိလေတိကနာကုသလနာမမဒိသပိဋိတုကကုသလတိက နာဒသနေနာပါဒဗန္နာကုသလနာမံဒိသပေယလာနာ နာဒသနေနာပါဒဗန္နာကုသလနာမံဒိသနာဘာဝနာယပါဒဗန္နာကုသလနာမံဒိသပေယလာနာနာဘာဝနာယပါဒဗန္နာကုသလနာမံဒိသနာဒသနေနာပါဒဗဟိတုကနာကုသလနာမံဒိသပေယလာနာနာဒသနေနာပါဒဗဟိတုကံ နာကုသလံဓမ္မံဒိသပေယလာနာဘာဝနာယပါတာမဟိတုကနာကုသလံဓမ္မံဒိသပေယလာနာနာဘာဝနာယပါတာမဟိတုကနာကုသလံဓမ္မံဒိသနာသဝိတကံနာကုသလံဓမ္မံဒိသပေယလာနာအဝိတကံနာကုသလံဓမ္မံဒိသပေယလာနာသဝိစာရံနာကုသလံဓမ္မံဒိသပေယလာနာဝိဇာရနာကုသလံဓမ္မံဒိသပေယလာနာသပိတိကံနာကုသလံဓမ္မံဒိသပေယလာ နာပိတိကနာကုသလနာမပဋိစ္စာပေယလာနာပိတိသကတနာကုသလနာမပဋိစ္စာပေယလာနာနာပိတိသကတနာကုသလနာမပဋိစ္စာပေယလာနာဒုက္ခသကတံနာကုသလနာမပဋိစ္စာပေယလာနာနာဒုက္ခသကတံနာကုသလနာမပဋိစ္စာပေယလာနာဝေခာသကတံနာကုသလနာမပဋိစ္စာပေယလာနာနာဝေခာသကတံနာကုသလနာမပဋိစ္စာနာကာမဝဆရံနာကုသလနာမပဋိစ္စာပေယလာနာ နာနာဂာမဝဇရနာဂုတရနာမံဒေသပိယလာနာရူပဝဇရနာဂုတရနာမံဒေသပိယလာနာနာရူပဝဇရနာဂုတရနာမံဒေသနာအရူပဝဇရနာဂုတရနာမံဒေသပိယလာနာနာရူပဝဇရနာဂုတရနာမံဒေသနာပရိယာဘာနနာဂုတရနာမံဒေသပိယလာနာအပရိယာဘာနနာဂုတန္တမံဒေသ နနေယနိကနာကုသလနာမံဒိသဗေယလာနာအနေယနိကံနာကုသလနာမံဒိသသံဂိတံသဗ္ဗတာဧကံနာနိယတံနာကုသလနာမံဒိသဗေယလာနာနိဒနာကုသလနာမံဒိသသံဂိတံနာသာဥဒ္ဒရနာကုသလနာမံဒိသဗေယလာနာအနုဒ္ဒရနာကုသလနာမံဒိသသံဂိတံနာသရဏနာကုသလနာမံဒိသနာသရဏော နာကုသလောဓမ္မောပိစတိဟိတုပိစယ နာရဏနာကုသလံဓမ္မံဒိသနာရဏောနာကုသလောဓမ္မောပိစတိဧတုပိစယာနာရဏံနာကုသလံဓမ္မံဒိသနာတရဏောနာကုသလောဓမ္မောဥပိစတိဧတုပိစယာနာရဏနာကုသလံဓမ္မံဒိသနာတရဏောနာကုသလောဇာနာရဏောနာကုလောဇာဓမ္မဝိဇန္တိတုပိစယာနာတရဏနာကုသလံဇာနာရဏနာကုသလံဇာ နာသရဏနာကုသလင်္ဇာနာအရဏနာကုသလင်္ဇာဓမ္မမဋိဇာနာသရဏောနာကုသလောဓမ္မောဝိဇတိတုဝိဇယသံခိတံဟေတုယပင်စပေယလာအဝိတိပင်စာနာသရဏနာကုသလနာမမဋိဇာနာသရဏောနာအကုသလောဓမ္မောဝိဇတိဟေတုဝိဇယသံခိတံဟေတုယဧကံသဘာဒဧကံ နာသရဏနာဗျာဒနာမံဒိသနာသရဏောနာဗျာဒောဓမ္မောဥပိသတိဧတုပိစယနာရဏနာဗျာဒနာမံဒိသနာရဏောနာဗျာဒောဓမ္မောဥပိသတိဧတုပိစယသံဃိတံဟေရုယာဒွေအာရမဏေဒွေပေယလာအဝိကတိဒွေသာဇာတာဝါရိပိပေယလာအင်ညာဝါရိပိသဗ္ဗတာဝိဒါရောတရဏတုကဝေရဏတိကာတိပစ္စယစတုကဟေတု နာတရဏနာဒုက္ခယဝရဏယသံပြုတ်တနာမမဒိသပိယလာနာတရဏနာဒုက္ခယဝရဏယသံပြုတ်တနာမမဒိသပိယလာနာတရဏနာအဒုက္ခမဒုက္ခယဝရဏယသံပြုတ်တနာမမဒိသနာတရဏနာဝိဘာကံဓမ္မံဒိသနာတရဏနာဝိဘာကံဓမ္မဓမ္မံဒိသနာတရဏံနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မံပတိစ္ဆာ နာတရဏံနာဥပါရိနုပါရဏိယန္တမပိဋိဇာနာတရဏနာအနုပါရိနုပါရဏိယန္တမပိဋိဇာနာတရဏနာနုပါရိနာနုပါရဏိယန္တမပိဋိဇာတရဏဒုက္ခသာနိဒသနာတိကာနာတရဏနာသာနိဒသနာတပ္ပိကန္တမပိဋိဇာနာတရဏောနာသာနိဒသနာတပ္ပိကောနာမောပိစတိအတုပိစယာနာအရဏံ နာသနိဒသနာသဗ္ဗိကံဓမ္မံဒိသနာရဏောနာသနိဒသနာသဗ္ဗိကောဓမ္မောဥပ္ပစ္စတိဟိတုပစ္စယနာရဏနာသနိဒသနာသဗ္ဗိကံဓမ္မံဒိသနာသရဏောနာသနိဒသနာသဗ္ဗိကောဓမ္မောဥပ္ပစ္စတိဟိတုပစ္စယနာရဏနာသနိဒသနာသဗ္ဗိကံဓမ္မံဒိသနာသရဏောနာသနိဒသနာသဗ္ဗိဝဇာနာရဏောနာသနိဒသနာသဗ္ဗိဝဇာဓမ္မောဥပ္ပစ္စန္တိဟိတုပစ္စယ နာတရဏံနာသာနိဒသနာသပ္ပိကံသာနာရဏံနာသာနိဒသနာသပ္ပိကံသာဓမ္မံပိသာနာသရဏောနာသာနိဒသနာသပ္ပိကောဓမ္မောပိစတိအတုပစ္စယသံခိတံဟေတုယပင်သာနာသရဏနာနိဒသနာသပ္ပိကံဓမ္မံပိသာနာသရဏောနာအာနိဒသနာသပ္ပိကောဓမ္မောဥပိစတိအတုပစ္စယ နာရဏံနာနိရသနာသဗ္ဗိကန္နာမမတိဇာနာရဏောနာအနိရသနာသဗ္ဗိကောဓမ္မောဥပ္ပဇ္ဇတိအတုပစ္ဆယာနာရဏံနာနိရသနာသဗ္ဗိကန္နာမမတိဇာနာတရဏောနာအနိရသနာသဗ္ဗိကောဓမ္မောဥပ္ပဇ္ဇတိအတုပစ္ဆယာနာရဏံနာနိရသနာသဗ္ဗိကံဓမ္မံဒိသနာတရဏောနာအနိဒသနာသဗ္ဗိဝောဇာနာရဏော နာနိဒသနာသဗ္ဗေဩဇာဓမ္မဥပိသန္တိအတုပစ္စယနာသရဏနာနိဒသနာသဗ္ဗေကံဇာနာရဏံနာအနိဒသနာသဗ္ဗေကံဇာဓမ္မပရိစ္ဆာနာသရဏောနာနိဒသနာသဗ္ဗေကောဓမ္မဥပိသန္တိအတုပစ္စယတံခိတဣတုယပင်္စာအာရမဏေရူပေယလာအဝိတိပင်ဇာသာသာတဝါရေပိပေယလာပညာဝါရေပိသဗ္ဗဒဝိဒါရိတပံ ဒါသရဏနာနိရတနာအပရိကံဓမ္မံဒိသနာသရဏောနာအာနိရတနာအတိကောဓမ္မောပိသတိဣတုပိစယတံခိတံဣတုယာယေကံသဗ္ဗနာဝိဒါရောဓမ္မပိစနိယေဒုက္ခတိကပဋ္ဌာနံဒိဋ္ဌိတံမောရတာဘုကဒေါရတော်သမန္တမုဒ္ဒတာမောရတာဘုကဒေါရတော်သမန္တမုဒ္ဒတာမောရတာဘုကဒေါရတော်သမန္တမုဒ္ဒတာ အဘိဓမ္မပိဒကဓမ္မပစ္စနိယဒိကဒုက္ခပဋ္ဌာနာပါဠိမောရတဝဒောရဒောသမန္တမௌဒတမောဒတဝဒောရဒောသမန္တမௌဒတနမောဒတဘဂဝဒောရဒောသမန္တမௌဒတကုသလတိက ဟေတုတုကပရိစ္ဆဝါရဟေတုနာကုသလနာဟေတုံဓမ္မံပရိစ္ဆနာကုသလောနာဟေတုဓမ္မဥပိသတိဟေတုပစ္စယ နာကုသလနာဧတုံဓမ္မံဒိသနာကုသလောနာဧတုဓမ္မောပိစတိဧတုပိစယနာကုသလနာဧတုံဓမ္မံဒိသနာဗျာဒောနာဧတုဓမ္မောပိစတိဧတုပိစယနာကုသလနာဧတုံဓမ္မံဒိသနာကုသလောနာဧတုဇာနာဗျာဒောနာဧတုဇာဓမ္မောပိစတိဧတုပိစယနာကုသလနာဧတုံဓမ္မံဒိသနာကုသလောနာဧတုဇာ နာဂုံတလောနာဟေတုဇာဓမ္မာဥပ္ပဇန္တိဟေတုပစ္ဆေယပင်စာနာကုသလနာဟေတုံနာမံဒိသနာကုသလောနာဟေတုဓမ္မောဥပ္ပဇ္ဇတိဟေတုပစ္ဆေယနာကုသလနာဟေတုံဓမ္မံဒိသနာကုသလောနာဟေတုဓမ္မောဥပ္ပဇ္ဇတိဟေတုပစ္ဆေယနာကုသလနာဟေတုံဓမ္မံဒိသနာဗျာဒောနာဟေတုဓမ္မောဥပ္ပဇ္ဇတိဟေတုပစ္ဆေယ နာကုသလနာဧတုံနာမံပိသနာကုသလောနာဟိတုဇာနာဗျာတော်နာဟိတုဇာဓမ္မဥပ္ပဇံတိဟိတုပစ္စယနာကုသလနာဟိတုံဓမ္မံပိသနာကုသလောနာဟိတုဇာနာအကုသလောနာဟိတုဇာဓမ္မဥပ္ပဇံတိဟိတုပစ္စယပင်္စနာဗျာကတနာဟိတုံဓမ္မံပိသနာဗျာတော်နာဟိတုဓမ္မဥပ္ပဇံတိဟိတုပစ္စယ နာအဗျာကတနာဟေတုံဓမ္မံဒိသာနာကုသလောနာဟေတုဓမ္မောဥပ္ပဇတိအတုပစ္စယနာအဗျာကတနာဟေတုံဓမ္မံဒိသာနာကုသလောနာဟေတုဓမ္မောဥပ္ပဇတိဟေတုပစ္စယနာအဗျာကတနာဟေတုံဓမ္မံဒိသာနာကုသလောနာဟေတုဇာနာဗျာတော်နာဟေတုဇာဓမ္မာဥပ္ပဇန္တိဟေတုပစ္စယနာဗျာကတနာဟေတုံဓမ္မံဒိသာနာကုသလောနာဟေတုဇာ နာဗျာဒေါနာဟိတုဇာဓမ္မဥပ္ပိဇံတိဟိတုပိစယနာဗျာကတံနာဟိတုံနာမံဒိဇာနာကုသလောနာဟိတုဇာနာအာကုသလောနာဟိတုဇာဓမ္မဥပ္ပိဇံတိဟိတုပိစယသာနာကုသလနာဟိတုံဇာနာဗျာဒါနာဟိတုံဇာဓမ္မံဒိဇာနာကုသလောနာဟိတုဓမ္မောပိစရိယတုပိစယနာကုသလနာဟိတုံဇာနာဗျာဒါနာဟိတုံဇာဓမ္မံဒိဇာနာ နာကုသလောနာဟေတုဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယနာကုသလံနာဟေတုံသနာဗျာကတနာဟေတုံသာဓမ္မံဒိသနာဗျာတောနာဟေတုဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယနာကုသလံနာဟေတုံသာနာဗျာဒါနာဟေတုံသာဓမ္မံဒိသနာကုသလောနာဟေတုသာနာဗျာတောနာဟေတုသာဓမ္မဥပ္ပဇ္ဇတိဟေတုပစ္စယနာကုသလနာဧတုံသာနာဗျာဒါနာဧတုံသာဓမ္မံဒိသနာကုသလော နာဟေတုဇာနာအဟုတလောနာဟေတုဇာဓမ္မာဥပ္ပင်္ဇာတိဟေတုပစ္စယပင်္ဇာနာကုသလနာဟိတုံဇာနာဗျာဒါနာဟိတုံဇာဓမ္မံဒိသနာကုသလောနာဟိတုဓမ္မောပိစတိဟိတုပိစယနာကုသလနာဟိတုံဇာနာဗျာဒါနာဟိတုံဇာဓမ္မံဒိသနာအကုသလောနာဟိတုဓမ္မောပိစတိဟိတုပိစယနာကုသလနာဟိတုံဇာနာဗျာဒါနာဟိတုံဇာဓမ္မံဒိသနာ နာဗျာတော်နာယေတုဓမ္မောပိစတိဟေတုပိစယာနာအကုသလံနာယေတုံဇာနာဗျာဒါနာယေတုံဇာဓမ္မံဒိသနာအကုသလော နာယေတုဇာနာဗျာတော်နာယေတုဇာဓမ္မာဥပိသံတိဟေတုပိစယာနာအကုသလံနာယေတုံဇာနာဗျာဒါနာယေတုံဇာဓမ္မံဒိသနာကုသလောနာယေတုဇာနာအကုသလောနာဟိတုဇာဓမ္မဥပ္ပဇံတိဟိတုပစ္စယပင်္စာ နာကုသလနာဟေတုံသာနာကုသလနာဟေတုံသာဓမ္မမနိသာနာကုသလနာဟေတုဓမ္မောဥပ္ပစ္စတိအတုပစ္စယနာကုသလနာဟေတုံသာနာအကုသလနာဟေတုံသာဓမ္မမနိသာနာအကုသလနာဟေတုဓမ္မောဥပ္ပစ္စတိအတုပစ္စယနာကုသလနာဟေတုံသာနာကုသလနာဟေတုံသာဓမ္မမနိသာနာကုသလနာဟေတုသာနာအကုသလော နာဟိတုဇာနာမဥပ္ပဇန္တိဟိတုပစ္စယတိနိတံခိတံဟိတုယာဧကုဏတိန်သာ အာရမေစတုဝိသပေယလာ အာဝိကတိဧကုဏတိန်သာသဗ္ဗတာဝိထာရောနာကုသလနာ နာဟိတုံနာမမိစ္ဆာနာကုသလောနာနာဟိတုဓမ္မောဥပ္ပဇန္တိဟိတုပစ္စယနာကုသလနာနာဟိတုံနာမမိစ္ဆာနာကုသလော နာနာဧတုဓမ္မောပိဇတိဧတုပိစေယနာကုသလံနာနာဧတုံဓမ္မံဒေသနာဗျာတောနာနာဧတုဓမ္မောပိဇတိဧတုပိစေယနာကုသလံနာကုသလံနာနာဧတုံဓမ္မံဒေသနာကုသလောနာနာဟိတုသာနာဗျာတောနာနာဟေတုဇာဓမ္မဥပ္ပဇာတိဟေတုပစ္စယနာကုတလံနာနာဟေတုံ အမံဒိဇာနာကုတလောနာနာဟေတုဇာ ရာဟုလောနာနာဟိတုဇာဓမ္မဥပ္ပဇာတိဟိတုပစ္စယနာကုသလနာနာဟိတုံဓမ္မံနေဇာနာကုသလောနာနာဟိတုဓမ္မောဥပ္ပဇတိဟိတုပစ္စယပင်သာနာဗျာဒနာနာဟိတုံဓမ္မံနေဇာနာဗျာဒောနာနာဟိတုဓမ္မောဥပ္ပဇတိဟိတုပစ္စယပင်သာနာကုသလနာနာဟိတုံဇာနာဗျာကတံနာနာဟိတုံဇာဓမ္မံဒိသာ နာကုသလောနာအာနာဟေတုဓမ္မောပိစတိဟေတုပစ္စယာတိနိနာကုသလနာအာနာဟေတုံသာနာဗျာကတံနာနာဟေတုံသဓမ္မံဒိဋ္ဌာနာကုသလောနာအာနာဟေတုဓမ္မောပိစတိဟေတုပစ္စယာတိနိနာကုသလနာအာနာဟေတုံသာနာအာကုသလနာအာနာဟေတုံသာဓမ္မံဒိဋ္ဌာနာကုသလောနာအာနာဟေတုဓမ္မောပိစတိဟေတုပစ္စယာတိနိတံခိတံ

ဓမ္မပရိသနာကုသလနာသာဟိတုကောသာနာကုသလနာသာဟိတုကောသာဓမ္မဥပိသန္တိဟိတုပစ္စယနာအကုသလနာသာဟိတုကန္နာမပရိသနာကုသလနာသာဟိတုကောဓမ္မောဥပိသတိဟိတုပစ္စယနာကုသလနာသာဟိတုကန္နာမပရိသနာကုသလောနာသာဟိတုကောဓမ္မောဥပိသတိဟိတုပစ္စယနာအကုသလနာ နာသာဟိတုကနာမံဒိသနာကုသလော နာသာဟိတုကောဇာနာအာကုသလောနာသာဟိတုကောဇာဓမ္မာဥပ္ပဇာတိဟိတုပစ္ဆေယနာဗျာကတနာသာဟိတုကနာမံဒိသနာကုသလောနာသာဟိတုကောဓမ္မောဥပ္ပဇတိဟိတုပစ္ဆေယတိနိနာကုသလံနာသာဟိတုကံဇာနာဗျာကတနာသာဟိတုကံဇာဓမ္မံဒိသနာကုသလောနာသာဟိတုကောဓမ္မောဥပ္ပဇတိဟိတုပစ္ဆေယတိနိ နာကုသလနာသာယတုကံသာနာအကုသလနာသာယတုကံသာဓမ္မံဒိဋ္ဌာနာကုသလောနာသာယတုဝဓမ္မောပိစတိဟေတုပိစယတိနိတံခိတံဟေတုယပါဏရတာအရံလေနဝပေယလာအရိပိယနဝပေယလာဝိပါကေနဝပေယလာအဝိတိပါဏရတာသဘာဒဝိဒါရောနာကုသလံနာယတုကာနာမံဒိသနာကုသလောနာအယတုကောဓမ္မောပိစတိဟေတုပိစယပင်စာ နာကုသလနာယတုကနာမံဒေသနာကုသလောနာအာယတုကောဓမ္မောဝိဇတိယတုပစ္စယပင်္စနာဗျာကတနာယတုကနာမံဒေသနာဘေအဒောနာအာယတုကောဓမ္မောဝိဇတိယတုပစ္စယပင်္စနာကုသလနာယတုကံသာနာဗျာကတနာယတုကံသာဓမ္မံဒေသနာကုသလောနာဟိတုကောဓမ္မောပိသတိဟိတုပစ္စယတိနိ နာကုသလံနာအာယတုကံဇာနာဗျာကတံနာအာယတုကံဇာဓမ္မမိဋ္ဌာနာကုသလောနာဟိတုကောဓမ္မောပိသတိအတုပစ္စယာတိနိနာကုသလံနာ အာဟိတုကံသာနာအကုသလံနာ အာဟိတုကံသာဓမ္မံတိစ္ဆာနာကုသလောနာဟိတုကောဓမ္မောပိသတိအတုပစ္စယာတိနိတံခိတံ ဟေတုယာသတုဝိသမေယလာအဝိတေသတုဝိသသဗ္ဗတာဝိဒါရောကုသလတေကာဟေတုသံမြုဒ္ဒဒုက္ခသံမြုဒ္ဒဒုက္ခတိနာကုသလနာဟေတုသံမြုဒ္ဒဓမ္မံဒေသနာကုနာကုသလံနာဟေတုဝိမြုဒ္ဒဓမ္မံဒေသနာကုသလနာဟေတုံစေဝနာအဟေတုကင်္စဓမ္မံဒေသပေယလာ နာကုသလနာဟိတုကံစေဝနာနာဟိတုံသဓမ္မံဒိသဘေယလာနာကုသလနာဟိတုံစေဝနာဟိတုဝိပြုတ်တင်သာဓမ္မံဒိသဘေယလာနာကုသလနာဟိတုဝိပြုတ်တင်စေဝနာနာဟိတုံသာဓမ္မံဒိသနာကုသလနာဟိတုံနာသဟိတုကံဓမ္မံဒိသနာကုသလနာဟိတုံနာအာဟိတုကံဓမ္မံဒိသနာ ကုသလတေကာဇူလံတရာဒုက္ခနာကုသလနာ အပိစေယံဓမ္မံဒိဋ္ဌပိယလာနာကုသလံနာသင်္ကတံဓမ္မံဒိဋ္ဌာနာကုသလနာသာနိတတနံဓမ္မံဒိဋ္ဌာနာကုသလနာသပရိကံဓမ္မံဒိဋ္ဌာနာကုသလနာ အပရိကံဓမ္မံဒိဋ္ဌာနာကုသလနာရူပိဓမ္မံဒိဋ္ဌာနာကုသလနာရူပိဓမ္မံဒိဋ္ဌာနာကုသလနာလောကိယဓမ္မံဒိဋ္ဌာ နာဂုတလနာလောကုတ္တရဓမ္မံဒိသာနာဂုတလနာကေနစီဝိညေယံဓမ္မံဒိသာဘေဟာလာနာဂုတလနာနာကေနစီဝိညေယံဓမ္မံပတိသာကုသလတိကာအာသဝကောက်စကနာဂုတလနောအာသွင်ဓမ္မံဒိသာနာဂုတလနာနောအာသွင်ဓမ္မံဒိသာနာဂုတလံနာသာသွင်ဓမ္မံဒိသာနာဂုတလံနာအနာသွင်ဓမ္မံဒိသာနာဂုတလံ နာသောသံယုတ်တနာမံပိဿာနာကုသလနာသောဝိပယုတ်တနာမံပတိဿာနာကုသလံနောအာသွင်ဇေဝနာနာသွင်ဇာဓမ္မံပတိဿာနာကုသလနာအနာသွင်ဇေဝနာနောဇာအာသွင်နာမံပတိဿာနာကုသလနာနာသွင်ဇေဝနာသောဝိပယုတ်တင်ဇာဓမ္မံပတိဿာနာကုသလံနာအာသောဝိပယုတ်တင်ဇေဝနာနောဇာအာသွင်နာမံပတိဿာနာကုသလံအာသောဝိပယုတ်တနာသာသွင်ဓမ္မံပတိဿာ နာကုသအာသောဝိပယုတ်တနာအနာသွင်ဓမ္မပဋိစ္စကုသလတိကသင်ညောသနာကောက်စကားဒီနာကုသလံနောသင်ညောသလံဓမ္မပဋိစ္စနာကုသလံနောကန္တဓမ္မပဋိစ္စပေယလာ နာကုသလံနောဩကန္တဓမ္မပဋိစ္စပေယလာနာကုသလံနောယောကန္တမံပဋိစ္စာပေယလာနာကုသလံနောနိဝရဏံဓမ္မံပဋိစ္စာပေယလာနာကုသလံနောပရမသံဓမ္မံပဋိစ္စာကုသလတိကာမံတရတုကာ နာကုသလနာသာရမဏဓမ္မံဒိဋ္ဌာနာကုသလနာအနာရမဏဓမ္မံဒိဋ္ဌာတံခိတံနာကုသလနာစိတ်တံဓမ္မံဒိဋ္ဌာတံခိတံနာနောစိတ်တပရံနာလဗတိနာကုသလနာစေတိခန္ဓာမံဒိဋ္ဌာနာကုသလနာစိတ်တံသံမြုပ်တံဓမ္မံဒိဋ္ဌာပေယလာနာကုသလနာစိတ်တံသံတတံဓမ္မံဒိဋ္ဌာပေယလာနာကုသလနာစိတ်တံ သမုဋ္ဌာနံဓမ္မံဒိဋ္ဌာနာကုသလံနသိတာသာဘုံဓမ္မံဒိဋ္ဌာနာကုသလံနာစိတ်တာနုပရိဝတိဓမ္မံဒိဋ္ဌာပေယလာနာကုသလံနစိတ်တာတန်တတာသမုဋ္ဌာနံဓမ္မံဒိဋ္ဌာပေယလာနာကုသလနာစိတ်တာတံသာတာသမုဋ္ဌာနာသာဘုံဓမ္မံဒိဋ္ဌာပေယလာနာကုသလနာစိတ်တာတံသာတာသမုဋ္ဌာနာနုပရိဝတိဓမ္မံဒိဋ္ဌာနာကုသလံ နာဣဇာတိကန္တာမံဒိဇာနာကုသလနာဘာဟိရန္တာမံဒိဇာနာကုသလနာဥပါရဓမ္မံဒိဇာနာကုသလနာဥပါဒိဏံဓမ္မံဒိဇာနာကုသလနာအနုပါဒိဏံဓမ္မံဒိဇာကုသလတိက ဥပါရနာဒုက္ခာတိနာကုသလနောဥပါရဏံဓမ္မံဒိဇာနာကုသလနာနောဥပါရဏံဓမ္မံဒိဇာနာကုသလနောကိလေသံဓမ္မံဒိဇာနာကုသလနာနောကိလေသံဓမ္မံဒိဇာ ကုသလတိကဗိဓိတုကနာကုသလနာဒသနေနာ ပါဒဗန္ဓမံဒိသပေယလာ နာကုသလနာနာဒသနေနာ ပါဒဗန္ဓမံဒိသပေယလာ နာကုသလနာဘာဝနာယာပါဒဗန္ဓမံဒိသပေယလာ နာကုသလနာနာဘာဝနာယာပါဒဗန္ဓမံဒိသပေယလာနာကုသလံနာဒသနေနာပါဒဝဟိတုကန္တမံဒိသပေယလာနာကုသလနာနာဒသနေနာ အာတဘာဟိတုခန္ဓာမံသိစာပိအလာနာကုသလနာဘာဝနာယပါဒဘာဟိတုခန္ဓာမံသိစာနာကုသလနာနာဘာဝနာယပါဒဘာဟိတုခန္ဓာမံသိစာနာကုသလနာသဝိတကံဓမ္မံဒိဋ္ဌာပေယလာနာကုသလနာအဝိတကံဓမ္မံဒိဋ္ဌာပေယလာနာကုသလံနာသဝိဇာရံဓမ္မံဒိဋ္ဌာနာကုသလနာအဝိဇာရံဓမ္မံပဋိစ္စာ နာကုသလနာသပိတိကံဓမ္မံဒိဋ္ဌာပိယလာ နာကုသလနာအပိတိကံဓမ္မံဒိဋ္ဌာပိယလာ နာကုသလနာပိတိသာကတံဓမ္မံဒိဋ္ဌာပိယလာ နာကုသလနာနာပိတိသာကတံဓမ္မံဒိဋ္ဌာပိယလာနာကုသလနာဒုက္ခသာကတံဓမ္မံဒိဋ္ဌာပိယလာနာကုသလနာနာဒုက္ခသာကတံဓမ္မံဒိဋ္ဌာပိယလာနာကုသလနာဥပ္ပခာသာကတံဓမ္မံဒိဋ္ဌာ နာကုသလနာအနာဥပက္ခသကတံဓမ္မပဋိစ္ဆာနာကုသလနာကာမဝဆရံဓမ္မပဋိစ္ဆာနာကုသလနာအနာကာမဝဆရံဓမ္မပဋိစ္ဆာနာကုသလနာ ရူပဝဆရံဓမ္မပဋိစ္ဆာပိယလာ နာကုသလနာအနာရူပဝဆရံဓမ္မပဋိစ္ဆာပိယလာ နာကုသလနာအရူပဝဆရံဓမ္မပဋိစ္ဆာနာကုသလနာ နာနာရူပဝဆရံဓမ္မံဒိဋ္ဌာနာကုသလနာပရိယာပန္နံဓမ္မံဒိဋ္ဌာနာကုသလနာပရိယာပန္နံဓမ္မံဒိဋ္ဌာနာကုသလနာနေယာနိကံဓမ္မံဒိဋ္ဌာနာကုသလနာနေယာနိကံဓမ္မံဒိဋ္ဌာနာကုသလနာနိဒံဓမ္မံဒိဋ္ဌာနာအကုနာကုသလနာနိဒံဓမ္မံဒိဋ္ဌာနာကုသလနာသဥဒရံဓမ္မံဒိဋ္ဌာနာကုသလနာ နာနုဒရဏမံဒိဋ္ဌာနာကုသလနာတရဏန္တမံဒိဋ္ဌာနာကုသရောနာတရဏောဓမ္မောဝိဇ္ဇတိအတုပိစေယနာကုသလနာတရဏန္တမံဒိဋ္ဌာနာကုသရောနာတရဏောဓမ္မောဝိဇ္ဇတိအတုပိစေယနာကုသလနာတရဏန္တမံဒိဋ္ဌာနာကုသရောနာတရဏောသာနာအကုသရောနာတရဏောသာဓမ္မာဥပိဇာနိအတုပိစေယနာကုသလံ နာတရဏဓမ္မံဒိသနာကုသလောနာတရဏောဓမ္မောပိစတိအတုပိစယပင်စာနာဗျာကတံနာတရဏံဓမ္မံဒိသနာဗျာတောနာတရဏောဓမ္မောပိစတိအတုပိစယပင်စာနာကုသလံနာတရဏံသာနာဗျာတံနာတရဏံသဓမ္မံဒိသနာကုသလောနာတရဏောဓမ္မောဝိဇ္ဇတိတုပိစယပင်သာနာကုသလံနာတရဏံသာနာအကုသလံ နာသရဏင်္ဇာဓမ္မံဒေသနာကုသလောနာသရဏောဓမ္မောဥပိသတိအတုပိစယာတိနိတံခိတံဟေတုယာဧကဝိတာအာရမဏိသဒါရတာဘေယလာအဝိတိဧကဝိတာသဗ္ဗတာဝိဒါရောနာကုသလနာရဏံဓမ္မံဒေသနာကုသလောနာရဏောဓမ္မောဥပိသတိတုပိစယာတံခိတံဟေတုယာနဝကုသလတိကာပိဋိတုကံနေတိတံ ဝရဏတိကာဟေတုတုကာနာတုကာယဝရဏယသံမြုဒ္ဒနာဟေတုံဓမ္မံသိစ္ဆာနာတုကာယဝရဏယသံမြုဒ္ဒနာဟေတုဓမ္မောဥပိသတိဟေတုပိစယနာတုကာယဝရဏယသံမြုဒ္ဒနာဟေတုံဓမ္မံသိစ္ဆာနာတုကာယဝရဏယသံမြုဒ္ဒနာဟေတုဓမ္မောဥပိသတိဟေတုပိစယနာတုကာယဝရဏယသံမြုဒ္ဒနာဟေတုံဓမ္မံသိစ္ဆာနာတုကာမတုကာယဝရဏယသံမြုဒ္ဒ နာဟေတုဓမ္မောပိစတိဟေတုပစ္စယပေယလာလတ္တာတံခိတံနာဒုက္ခယဝရဏယသံမြုတ်တံနာဟေတုံဓမ္မံတိစ္ဆာနာဒုက္ခယဝရဏယသံမြုတ်တော်နာဟေတုဓမ္မောပိစတိဟေတုပစ္စယတတ္တတံခိတံနာဒုက္ခမဒုက္ခယဝရဏယသံမြုတ်တံနာဟေတုံဓမ္မံတိစ္ဆာသတ္တာသံခိတံနာဒုက္ခယဝရဏယသံမြုတ်တံနာနာဟေတုံဓမ္မံတိစ္ဆာ နာတုကာယဝရဏယသံယုဒနာအနာဟိတုဓမ္မောပိစတိဟိတုပိစယပိစဝိဘာကတိကာတိဟေတုတုကဝိနာဝိဘာကနာဟေတုံဓမ္မံဒိဋ္ဌာပိယလာနာဝိဘာကဓမ္မဓမ္မံနာဟေတုံဓမ္မံဒိဋ္ဌာပိယလာနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မံနာဟေတုံဓမ္မံဒိဋ္ဌာ နာဥပါရိနုပါရဏိယနာဧတုံဓမ္မံဒိသပိယလာနာနုပါရိနုပါရဏိယနာဧတုံဓမ္မံဒိသပိယလာနာနုပါရိနာနုပါရဏိယနာဧတုံဓမ္မံဒိသနာတံကိလေသာတံကိလေတိကံနာဧတုံဓမ္မံဒိသပိယလာနာအတံကိလေသာတံကိလေတိကံနာဧတုံဓမ္မံဒိသပိယလာနာအတံကိလေသာအတံကိလေတိကံ နာဟေတုံဓမ္မံဒိဓမ္မံဒိသာနာသဝိတကသဝိစာရံနာဟေတုံဓမ္မံဒိသာပိယလာနာဝိတကဝိစာရမတ္တနာဟေတုံဓမ္မံဒိသာပိယလာနာအဝိတကဝိစာရံနာဟေတုံဓမ္မံဒိသာနာပိတိသကရဏဟေတုံဓမ္မံဒိသာပိယလာနာဒုက္ခသကတနာဟေတုံဓမ္မံဒိသာပိယလာ နာဝကသကရဏဟေတုံဓမ္မံဒိသာ နာဒသနေနာပါဒဗံနာဟိတုံဓမ္မံဒိသပိယလာ နာဘာဝနာယပါဒဗံနာဟိတုံဓမ္မံဒိသပိယလာနာနေဝဒသနေနာနာဘာဝနာယအာဒဘာနာဟိတုံဓမ္မံဒိသပိယလာနာဒသနေနာပါဒဗံဟိတုကာနာဟိတုံဓမ္မံဒိသပိယလာနာဘာဝနာယပါဒဗဟိတုကာနာဟိတုံဓမ္မံဒိသပိယလာနာနေဝဒသနေနာ နာဘာဝနာယဘာဒဘာဟိတုကနာဟေတုံဓမ္မမတိဇာနာအာဇယကာမိနာဟေတုံဓမ္မမတိဇာပေယလာ နာဘာဇယကာမိနာဟေတုံဓမ္မမတိဇာပေယလာနာနေဝါဇယကာမိနာဘာဇယကာမိနာဟေတုံဓမ္မမတိဇာနာတိခံနာဟေတုံဓမ္မမတိဇာပေယလာနာတိခံနာဟေတုံဓမ္မမတိဇာပေယလာနာနေဝတိကနာတိခံနာဟေတုံဓမ္မမတိဇာ နာပရိဒံနာဟိတုံဓမ္မံဒိသပိယလာမနာမေကတံနာဟိတုံဓမ္မံဒိသပိယလာနာပမာနံနာဟိတုံဓမ္မံဒိသနာပရိဒါရမဏနာဟိတုံဓမ္မံဒိသပိယလာနာမေကဒါရမဏနာဟိတုံဓမ္မံဒိသပိယလာနာပမာနာရမဏနာဟိတုံဓမ္မံဒိသနာဟိနံနာဟိတုံဓမ္မံဒိသပိယလာနာမေစီမံနာဟိတုံဓမ္မံဒိသပိယလာ နဗနိဒံနာဟိတုံဓမ္မံပဋိစ္ဆာနာမိသတ္တာနိဒံနာဟိတုံဓမ္မံပဋိစ္ဆာပိယလာနာသမ္မာဒါနိဒံနာဟိတုံဓမ္မံပဋိစ္ဆာပိယလာနာအနိဒံနာဟိတုံဓမ္မံပဋိစ္ဆာနာမေဃာရဏနာဟိတုံဓမ္မံပဋိစ္ဆာပိယလာနာမေဃာဟိတုကံနာဟိတုံဓမ္မံပဋိစ္ဆာပိယလာနာမေဃာတိပတိနာဟိတုံဓမ္မံပဋိစ္ဆာနာနုပ္ပန္နာနာဟိတုံဓမ္မံပဋိစ္ဆာပိယလာနာဥပါဒေနာဟိတုံဓမ္မံပဋိစ္ဆာ နာတိတံနာဟေတုံဓမ္မံဒိသဘေအလာနာနာဂတံနာဟေတုံဓမ္မံဒိသနာတိတာရမဏံနာယေတုံဓမ္မံဒိသဘေအလာနာအနာဒါရမဏနာယေတုံဓမ္မံဒိသဘေအလာနာဘိသုဗ္ဗနာရမဏနာယေတုံဓမ္မံပဒိသနာဣဇတံနာယေတုံဓမ္မံဒိသဘေအလာနာဘိဒာနာယေတုံဓမ္မံဒိသနာဣဇတာရမဏံ နာဟေတုံဓမ္မံပတိစ္ဆာပေယလာနာဗိဒါရဏံနာဟေတုံဓမ္မံပတိစ္ဆာသာနိဒသနာတိကာဟေတုတုကာတိနာသာနိဒသနာသပ္ပိကာနာဟေတုံဓမ္မံပတိစ္ဆာနာသာနိဒသနာသပ္ပိကောနာဟေတုဓမ္မောဝိဇတိအတုဝိဇေယနာသာနိဒသနာသပ္ပိကာနာဟေတုံဓမ္မံပတိစ္ဆာနာအာနိရသနာသပတိကောနာဟိတုဓမ္မောပိဇတိဟိတုပိဇယနာသာနိရသနာသပတိကံ နာယေတုံဓမ္မံဒိသနာနိဒသနာ အပရိဘော နာယေတုဓမ္မောပိစတိဧတုပိစယနာအာသနိဒသနာသပတိကနာယေတုံဓမ္မံဒိသနာအာသနိဒသနာသပတိကောနာယေတုဇာနာအာနိဒသနာအပရိဘောနာယေတုဇာဓမ္မာဥပိသန္တိဟေတုပိစယနာအာသနိဒသနာသပတိကံနာယေတုံဓမ္မံဒိသနာနိဒသနာသပတိကောနာယေတုဇာနာနိဒသနာအပတိကော နာယေရုဇာဓမ္မဥပိသံတိအတုပစ္စယနာအာသာနိရာသနာသဗ္ဗေကံနာဟေတုံဓမ္မံဒိသနာအာသာနိရာသနာသဗ္ဗေကောနာယေတုဇာနာနိရာသနာသဗ္ဗေကောနာယေတုဇာဓမ္မဥပိသံတိအတုပစ္စယနာ အာနိရာသနာသဗ္ဗေကံနာယေတုံဓမ္မံဒိသနာနိရာသနာသဗ္ဗေကော နာဣတုဓမ္မောဥပိသတိဣတုပစ္ဆေယနာအာနိဒသနာတပ္ပိကံနာဟိတုံဓမ္မံဒိသနာသာနိရသနာတပ္ပိကောနာဟိတုဓမ္မောဥပိသတိဣတုပစ္ဆေယနာအာနိဒသနာတပ္ပိကံနာဟိတုံဓမ္မံဒိသနာအာနိဒသနာအပ္ပိကောနာဟိတုဓမ္မောဥပိသတိဣတုပစ္ဆေယနာအာနိဒသနာတပ္ပိကံ နာယေတုံဓမ္မံဒိသနာသာနိဒသနာသဗ္ဗိကောနာယေတုဇာနာအာနိဒသနာအပ္ပိကောနာယေတုဇာဓမ္မဥပ္ပေနာယေတုဇာဓမ္မဥပ္ပေသံတိအတုပိဇာနာအာနိဒသနာသဗ္ဗိကံနာယေတုံဓမ္မံဒိသနာအာနိဒသနာသဗ္ဗိကောနာယေတုဇာနာအာနိဒသနာအပ္ပိကောနာယေတုဇာဓမ္မဥပ္ပေသံတိဟေတုပိဇာနာအာနိဒသနာအပ္ပိကံ နာယေတုံဓမ္မံဒိဋ္ဌာနာသာနိဒသနာသဗ္ဗတိကောနာယေတုဇာနာနိဒသနာသဗ္ဗတိကောနာယေတုဇာနာမဥပ္ပဇံတိဟိတုပစ္စယနာအာနိဒသနာအပ္ပရိကနာယေတုံဓမ္မံဒိဋ္ဌာနာအာနိဒသနာပတိကောနာယေတုဓမ္မဥပ္ပဇတိဟိတုပစ္စယသာနာသာနိဒသနာသဗ္ဗတိကံ နာယေတုံဇာနာနိဒသနာပိကနာယေတုံဇာဓမ္မံပိဇာနာသာနိဒသနာသဗ္ဗိယောနာယေတုဓမ္မောဝိဇ္ဇတိတုပိစယာသာနာသာနိဒသနာသဗ္ဗိကနာယေတုံဇာနာနိဒသနာသဗ္ဗိကနာယေတုံဇာဓမ္မံပိဇာနာသာနိဒသနာသဗ္ဗိယောနာယေတုဓမ္မောဝိဇ္ဇတိယေတုပိစယာသာတံခိတံဟေတုယာတိန်သာရမေနဝသဗ္ဗတာဝိထာရောနာသနိဒသနာသဗ္ဗိကံ နာနာဧတုံဓမ္မံပိစ္ဆာနာသာနိရာသနာသပ္ပိဘောနာနာဧတုဓမ္မောပိစ္ဆတိဧတုပိစ္ဆေယနဝနာနာသာနိရာသနာသပ္ပိကံနာသာဧတုကံဓမ္မံပိစ္ဆာတံခိတံနာသာနိရာသနာသပ္ပိကံနာဧတုကံဓမ္မံပိစ္ဆာနာသာနိရာသနာသပ္ပိကံနာဧတုတံမြုတ်တံဓမ္မံပိစ္ဆာနာသာနိရာသနာသပ္ပိကံ နာဟိတုဝိမြုဒ္ဒနာမမတိစ္ဆာနာသနိရသနာသပတိကနာဟိတုံစေဝနာအာဟိတုကံသာဓမ္မံပဋိစ္စာပိယလာနာသနိဒါသနာတပ္ပိကံနာအာဟိတုကံစေဝနာနာဟိတုံသာဓမ္မံပဋိစ္စာပိယလာနာသနိဒါသနာတပ္ပိကံနာဟိတုံစေဝနာဟိတုဝိပြုတ်တေသာဓမ္မံပဋိစ္စာနာသနိဒါသနာတပ္ပိကံ နာဟိတုဝိပြုတ်တင်စေဝါနာ နာဟိတုံသဓမ္မံပိစ္ဆာနာသာတိရသနာသပရိကံနာဟိတုံနာသာဟိတုကံဓမ္မံပတိစ္ဆာနာသာတိရသနာသပရိကံနာဟိတုံနာအာဟိတုကံဓမ္မံပတိစ္ဆာသာနိဒသနာတိကာဇူလန္တရာဒုက္ခနာသာနိဒသနာသပရိကံနာအပိစယံ ဓမ္မမတိဇာပိအလာနာသာနိရာသနာသပတိကနာအသင်္ကတံဓမ္မမတိဇာနာသာနိရာသနာသပတိကနာသာနိရာသနာဓမ္မမတိဇာနာသာနိရာသနာသပတိကနာသပတိကံဓမ္မမတိဇာနာသာနိရာသနာသပတိကနာအပတိကံဓမ္မမတိဇာသံခိတံနာနိသာနိရာသနာသပတိကနာရူပိဏမမတိဇာနာသာနိရာသနာသပတိကံ နာအာရူပိဏမမတိဇာနာသတိရတနာတပ္ပိကံနာလောကိယနာမမတိဇာနာသတိရတနာတပ္ပိကံနာလောကုတ္တရနာမမတိဇာနာသတိရတနာတပ္ပိကံနာကေနစီဝိညေယံဓမ္မံဒိသဗေယလာနာသတိရတနာတပ္ပိကံနာနာကိရာစီဝိညေယံဓမ္မံဒိသသတိရတနာတိက အာသောကောက်စကားတိ နာတာနိဒသနာသပ္ပိကံနောအာသွေနာမံဒိဋ္ဌာနာတာနိဒသနာသပ္ပိကံနောသင်ညောသနာနာမံဒိဋ္ဌာပိအာလာနာတာနိဒသနာသပ္ပိကံနောကန္တံဓမ္မံဒိဋ္ဌာပိအာလာနာတာနိဒသနာသပ္ပိကံနောဩကံဓမ္မံဒိဋ္ဌာပိအာလာနာသနိဒသနာသပ္ပိကံနောယောကံဓမ္မံဒိဋ္ဌာပိအာလာနာသနိဒသနာသပ္ပိကံနော နောနိဝရဏံဓမ္မံဒေသပေအလန္တနာသနိဒသနာသပတိကံနောဗြဟ္မာတံဓမ္မံဒေသသနိဒသနာတိက မဟံသရတုကနာသနိဒသနာသပတိကံနာ သာရမဏံဓမ္မံပတိစ္ဆာနာသနိဒသနာသပတိကံနာစိတ်တံဓမ္မံဒေသနာနောစိတ်တာပရဏာလဗတိ နာသနိရာသနာသဗ္ဗတိကနာသရတိကံဓမ္မံဒိသနာသနိရာသနာသဗ္ဗတိကံနာစိတ်တာသံယုတ်တံဓမ္မံဒိသပိယလာနာသနိရာသနာသဗ္ဗတိကံနာစိတ်တာသံသတ္တံဓမ္မံပဋိစ္ဆာနာသနိရာသနာသဗ္ဗတိကံနာစိတ်တာသမုဋ္ဌာနံဓမ္မံပဋိစ္ဆာပိယလာနာသနိရာသနာသဗ္ဗတိကံနာစိတ်တာသဟဘုံဓမ္မံပဋိစ္ဆာပိယလာ နာသာနိဒာသနာတပတိကာနာစိတာနုပရိဝတိဓမ္မံသိစ္စာပေယလာနာသာနိဒာသနာတပတိကာနာစိတာတံသာသာသမုဒ္ဒနာဓမ္မံသိစ္စာပေယလာနာသာနိဒာသနာတပတိကံနာစိတာတံသာသာသမုဒ္ဒနာသာဘုံဓမ္မံသိစ္စာပေယလာနာသာနိဒာသနာတပတိကံနာစိတာတံသာသာသမုဒ္ဒနာနုပရိဝတိဓမ္မံပတိစ္စာ နာသာနိဒသနာသဗ္ဗေကနာဣဇတိကန္တမံတိစ္ဆာနာသာနိဒသနာသဗ္ဗေကနာဘာဟိရံဓမ္မံတိစ္ဆာနာသာနိဒသနာသဗ္ဗေကံနာဥပါရဓမ္မံတိစ္ဆာနာသာနိဒသနာသဗ္ဗေကနာဥပါဒိဏံဓမ္မံတိစ္ဆာပေဟာလာနာသာနိဒသနာသဗ္ဗေကံနာနုပါဒိဏံဓမ္မံတိစ္ဆာသာနိဒသနာတိက ဥပါရနာတိဒုက္ခနာသာနိဒသနာသဗ္ဗေကံ နောဥပါရဏဓမ္မံဒိဋ္ဌာဘေယလာနာသနိဒသနာသပ္ပိကံနောကိလေသံဓမ္မံဒိဋ္ဌာသနိဒသနာတိက ပိဋ္ဌိဒုက္ခနာသနိဒသနာသပ္ပိကံနာတသနေနာပါဒမန္တမံပတိစ္ဆဟေတုယာတိန်သအာရမဏိနဝဘေယလာအင်္ဂမင်းကြီးပင်ဇဝိတဘေယလာအဝိတေတိန်သဗိဓိဒုက္ခံဝိဓာရိတဗံ နာသနိဒသနာသဗ္ဗိကာနာသရဏနာမံဒိသာနာသနိဒသနာသဗ္ဗိကောနာသရဏောဓမ္မောဝိဇ္ဇတိတုပိစယနာအာသနိဒသနာသဗ္ဗိကာနာသရဏန္တမံဒိသာနာအာနိဒသနာသဗ္ဗိကောနာသရဏောဓမ္မောဝိဇ္ဇတိတုပိစယနာအာသနိဒသနာသဗ္ဗိကာနာသရဏန္တမံဒိသာနာအာနိဒသနာသဗ္ဗိကောနာသရဏောဓမ္မောဝိဇ္ဇတိတုပိစယပေအာလသဟေတုပိစယပေအာလသ နာနိဒာသနာသပတိကံနာအရဏံနာသရဏံဓမ္မံဒိဋ္ဌာနာသအာနိဒာသနာသပတိကောနာသရဏောဓမ္မောဝိဇတိဟိတုပစ္ဆေယနာအာနိဒာသနာသပတိကံနာသရဏံဓမ္မံဒိဋ္ဌာနာသနိဒာသနာသပတိကောနာသရဏောဓမ္မောဝိဇတိဟိတုပစ္ဆေယမေယလာသနာနိဒာသနာအပတိကံနာသရဏံဓမ္မံဒိဋ္ဌာနာအာနိဒာသနာအပတိကော နာသရဏောဓမ္မောပိသတိဣတုပစ္စယသာနာသနိဒသနာသဗ္ဗိကံနာသရဏေသာနာနိဒသနာပိကံနာသရဏေသာဓမ္မံဒိသနာသနိဒသနာသဗ္ဗိကောနာသရဏောဓမ္မောပိသတိဣတုပစ္စယသာနာသနိဒသနာသဗ္ဗိကံနာသရဏေသာနာအနိဒသနာသဗ္ဗိကံနာသရဏေသာဓမ္မံဒိသနာသနိဒသနာသဗ္ဗိကော နာသရဏောရမောပိသတိဟေတုပစ္စယသဟေတုယဒိဋ္ဌာအာရမဏိနဝပိယလာဝိတေဒိဋ္ဌာသဗ္ဗထဝိထာရော နာသတိရသနာသပတိကံနာရဏဓမ္မံဒိဋ္ဌာနာသတိရသနာသပတိကော နာရဏောဓမ္မောပိသတိဟေတုပိစယနာသတိရသနာသပတိကံနာရဏဓမ္မံဒိဋ္ဌာနာနိရသနာသပတိကောနာရဏောဓမ္မောပိသတိဟေတုပိစယ နာအာသနိရသနာသပ္ပိကာနာရဏနာမံဒိသာနာသနိရသနာသပ္ပိကော နာရဏောဇာနာနိရသနာသပ္ပိကော နာရဏောဇာနံမောပိဇန္တိဟေတုပစ္စယနာအာနိရသနာသပ္ပိကာနာရဏနာမံဒိသာနာ အာနိရသနာသပ္ပိကောနာရဏောဓမ္မောပိဇန္တိဟေတုပစ္စယနာအာနိရသနာသပ္ပိကံ နရဏနာမံဒိသနာသနိဒသနာသဗ္ဗိကောနရဏောဓမ္မောပိစတိဒုပိစေယနာနိဒသနာသဗ္ဗိကံနရဏနာမံဒိသနာသနိဒသနာသဗ္ဗိကောနရဏောဇာနာနိဒသနာသဗ္ဗိကောနရဏောဇာဓမ္မောပိစတိဟေတုပိစေယနာသနိဒသနာသဗ္ဗိကံနရဏံဇာနာအာနိဒသနာ သဗ္ဗရိကံနရဏိဇဓမ္မံဒိဋ္ဌာနာသနိဒသနာသဗ္ဗိကောနရနောဓမ္မောဥပိသတိယတုပစ္စယာနာသနိဒသနာသဗ္ဗိကံနရဏိဇာနာနိဒသနာသဗ္ဗိကံနရဏိဇဓမ္မံဒိဋ္ဌာနာအာနိဒသနာသဗ္ဗိကောနရနောဓမ္မောဥပိသတိဟေတုပစ္စယနာအာသနိဒသနာသပ္ပိကံနရဏေံဇာနာအာနိဒသနာသပ္ပိကံ နာရဏင်္ဇာဓမ္မပဋိဇာနာအာသနိရာသနာသဗ္ဗိကော နာရဏောဇာနာအာနိရာသနာသဗ္ဗိကောနာရဏောဇာဓမ္မဝိဇာတိအတုပစ္စယတံခိတံဟေရုယာနဝအာရမေနဝပိယလာအဝိကရေနဝသာဇာတဝါရိပိပစ္စယဝါရိပိနိတယဝါရိပိတံသတ္တဝါရိပိတံပြုတ်တဝါရိပိသဗ္ဗဓနဝဓမ္မပစ္စနိယေ တိဃာဒုက္ခပဋ္ဌာနံဒိဋ္ဌိတံ